နှုတ်ပေးတဲ့ရစ်တွေကသောခါကဓမ္မဟာသောကတဖြစ်ဖို့ပါတရားတော်ရဲ့အစကောင်းကြီးကိုတရားတော်ရဲ့အလေကောင်းကြီးကိုပေါ့စကောင်းကြီးကတော့ဈာနာယုံမျှနဲ့ မငြိမ်မသက်ပူလောင်ဆင်းရဲတဲ့ဒီဝိညာဉ်တရားတွေသိတဲ့သွားဖို့ပေါ့ဥတည်ရမှန်မှန်နဲ့နာရတဲ့တရားပေါ့ဒီဒီချာချာနားဆက်ပြီးတော့ယူတည်တဲ့နာရဆိုရင်အဲလိုဖြစ်တော့ပေါ့နာချာရုံမျှပောပသတာနာချာမှုမျိုးကတော့တရားတော်ရဲ့အစာခွင့်ကြီးကိုမရနိုင်ပါဘူး ဇာကောင်းကြီးကိုရပြီဆိုလို့ရှိရင်တကယ်လွတ်ကျဖြစ်သုံးရတဲ့တရားကလွတ်ကျဖြစ်သုံးပါမှစိတ်စိတ်စားရည်နဲ့တန်ရှင်းအတိညာနဲ့လည်းဖြစ်ပွားပါသူရည်နဲ့သူစိတ်တည်ရည်ပြီးတော့အတိညာနဲ့ဖြစ်လာပြီဆိုရင်ဝိပဿနာသမထသုခဝိပဿနာသုခရည် ဖြစ်ပွားလာတာမို့လို့အလေကောင်းကြီးခုံစားတယ်။ဒါကြိုလည်းပြောလို့တော့တော်တော်ပေါက်လာတယ်လို့ပါ။တရားတော်ရဲ့သောကတာကိုဘောဓမ္မစုစုဓမ္မတာဆိုပါလိမ့်။တရားတော်ရဲ့ကောင်းတဲ့သုတ္တဝကိုကြီးလေးဟောတာ။ဒါလေးကြည့်တာ။ယုံနဲ့ယုံကြည်တာပဲ။ ဒီတရားတော်ကိုယူကြည့်လို့ရှိရင်ဆိုတော့၄၀တဲ့တရားတွေကိုသဝိဒရာပိုင်ရှင်ပုဂ္ဂိုလ်ကြီးကဖော်ထုတ်နိုင်တယ်ဆိုတာကိုဒီရောက်တော့ဟောရတာပါခုတရားတော်ရဲ့အလေကောင်းကြီးခုံကိုပြောခဲ့တာတော်တော်လေးတော့သဘောပေါက်တော့ပါလေကောင်းကြီးခုံမှာလည်းပဲ လက်တွေ့အားထုတ်လို့ဖြည့်ဆုံးရတဲ့တရားကထူးခြားခြားရရှိလာပြီဆိုလို့ရှိရင်အဲဒီအကောင်းလေးတွေကတော့သာမကောင်းတဲ့အကောင်းမျိုးမဟုတ်သူအစင်တန်းရှိပါလားညမမှုလို့ပြောလို့ရှိရင်တော့စိတ်ကောင်းဉာဏ်ကောင်း ဉာဏ်ကောင်းစိတ်ကောင်းဉာဏ်ကောင်းငြိမ်းကောင်းတာပေါ့အကောင်းကြီးအများကြီးဆိုတာဉာဏ်ဆိုတာကတရားထုလို့နိဗ္ဗာန်တရားတွေထိုက်တန်သမျှဒီလိုရှိကြတဲ့ပိုင်ရောက်လာပြီဆိုရင်မအားရထိုက်တန်သမျှတန်းလာတော့ကိုလိုရတဲ့လုံကဖြစ်ရောက်အောင်လာရတွေ့ပြီဆိုတဲ့ကြည်ရှင်းလာတာပဲ စိတ်စိတ်အားရတဲ့ပီတိလေးတွေဖြစ်လာတာငြိမ့်ငြိမ့်ငြိမ့်နေပါလေဒီလိုပဲသူ့ရတာကတော့အဲ့ဒီလိုပီတိကောင်းကတော့ငြိမ့်ကောင်းခေါ်ပါတယ်တော်တော်လေးအားထုတ်လို့အဋ္ဌညာလေးတော့ဖြစ်လာပြီဆိုလို့ရှိရင်ပီတိကြီးစားရည်တွေစပြီးတော့ကိုယ်ရစိတ်ကအေးကြတဲ့ပသတိสุขဆိုတာဘာလဲဒါရေးချက်တော့สุขကတော့ ကျန်ကများမှာသန္ဓမာနလို့ဆိုထားပါသန္ဓမာနဆိုတာစိတ်ရောစံရည်ရရေတွေကစိတ်ပြီးတော့ထွက်လာတယ်လို့စိတ်ပြီးတော့အေးစိတ်ပြီးတော့ပြောသို့သောကောင်းခါမှာမလိုအပ်တဲ့အေးစိတ်ကိုပြောတော့မဟုတ်ဘူးကွာခန္ဓာကောင်းတဲ့အေးစိတ်နဲ့သဘောမျိုးပါဟမ် ငြိမ်ပြီးတော့အေးစိတ်ကြည့်ချပြီးတော့အေးစိတ်တော့ပသတိစုခအကောင်းစိတ်ကောင်းလို့ဆိုထားပါတယ်ဆိုတော့ဒီလောက်ကောင်းနေရတော့မပြေသေးပါဘူးသူ့ရဲ့အဆုလည်းကောင်းတော့ငြိမ်ကောင်းတဲ့ဒီငြိမ်ကောင်းတော့တော်တော်လေးကိုကောင်းပါတယ်ဒီလည်းတော်တော်လေးရုပ်နာလေးဖြစ်နေကြတာပါပဲဒီလိုပဲ သုံးတာဆင်းရဲတွေပါတကယ်အကောင်းဖြစ်တော်လည်းမဟုတ်ပါဘူးဘဝတ္တဆိုရယုံနာတရားရည်ကြီးကြောင်းကြီးတွေကြီးစစ်နေယုံနာတရားတွေဒီလိုအဘဝတ္တယုံနာဖြစ်စီရပ်သွားတာပါလေအဲဒီကြီးရောက်သွားတဲ့အခါကျမှငြင်းကောင်းဆိုတာရောက်ပါနေပါလေအခုတရားထုတ်တယ်ဆိုတာအဲဒီနောက်ဆုံးအဆင့် ကောင်းလေးမျိုးတွေကငင်းကောင်းရအောင်ကျူးစားနေတာပါတရားတော်ရဲ့အလေကောင်းကြီးကုန်လည်းရပြီဆိုလို့ရှိရင်ခါကစိတ်ကောင်းတော့ရလာပါဘူးတရားဆက်အားထုတ်လို့ရှိရင်ငြိမ်ကောင်းလည်းဆက်ပြီးရနိုင်ပါဘူးအဲဒီငြိမ်ကောင်းဆိုတဲ့ တရားတော်ရဲ့ခုံကြီးလေးတွေဒီစာလုံးနဲ့လက်တွေ့အောက်စားပြီးတော့ရှင်းလင်းပြပြပါမယ်ယုတ်ပိုင်းဆိုင်ရာမှာယုတ်ကိုအရှိစီတတ်တဲ့အစာစာအစာအကြောင်းတွေမပြည့်စုံလို့ရှိရင်တော့မှအားလည်းမကောင်းပါဘူးရှိနေကြတာ သမာဓိတက်တဲ့ဒီကိုယ်ကအားလည်းမကောင်းတော့ခုခံအားလည်းမရှိဘူးအဲ့လိုသဘောမျိုးလိုပဲစိတ်မှလည်းပဲစိတ်မှအားနဲ့ခုခံအားမရှိဘူးဆိုရင်စိတ်ဖြည့်နေနေတာပဲအခြေခံအဘောဝိတကာယဆိုပါဘူး သီလချုပ်တယ်လို့ရှိအာဝုဒ္ဒပါရကိုယ်နဲ့လှုပ်ထိမ့်သိမ့်မှုမရှိတော့ရှိကအကျင့်တွေပြက်နေတာပါရှိကအကျင့်တော့ရှိပါရဲ့အဘဝိဒစိတ်တဆိုတာပါစိတ်ကိုအခုလိုရှိမှခုနဲ့မထိမ့်လို့ရှိရင်စိတ်ကရောက်ရခန့်နေတာထိမ့်မလိုက်သိမ့်ရဖြစ်တာ လေးစိုးလေးဒီကဆုံးမပစားတော့ကြီးတော့ဆုံးမလို့မရတယ်လို့ပေါ့ဆိုတည်တော့ဒီကလည်းဒီတိုင်းမှာထိမ့်လိုက်ထိမ့်ရအဲဒါအဘဝိတ္တစိတ်ဓာတ်လို့ခေါ်ပါတယ်အဘဝိတ္တစိတ်ဓာတ်ကိုရှိဆိုလို့ရှိရင်အဘဝိတ္တပညာဆိုပါတယ်ရှင်လက်ဖြစ်ပွားစီရတာယုံနာပိုင်ခြားမှုကအစအတိညာကလည်းမရှိဘူး အတိညာမရှိဘူးဆိုလို့ရှိရင်တော့ဒီစိတ်ကရင်းကျက်မှုရှိတော့ခန္ဓာအားလည်းမရှိဘူးဒီတော့ဘာဖြစ်လဲဆိုတော့လူဆိုလို့ရှိရင်လူမပိတာတာလေလူလိုစိတ်စားတတ်တာလေလူပညာရှိပြီးတော့လူထက်လူမဖြစ်တာတွေပေါ့လေကျမ်းလာလူကိစ္စတွေရဲ့ဆွဲရကအားကောင်းတော့ပေါ့လေ ဘဝအစဉ်တန်ရင့်တက်တာမရှိတော့စင်သားလက်ရဘုရားနဲ့တခြားဆိုတော့လေအရေးအလောဘုရားနဲ့ခါနေရတာဘုရားဆိုတာကိုရရှိတဲ့ယုံနာတရားတွေပေါ့လေအစဒုက္ခကိစ္စတွေအမှန်တည်းမသိတော့ဆင်းရဲကိုဆင်းရဲမှမသိတဲ့အပြင် ချမ်းသာတယ်လို့ကြောင်းရံဒီလိုလည်းယူဆတာရှိတယ်ခုလိုတတိလွတ်တဲ့ပုဂ္ဂိုလ်ကြီးကတော့အရာပဲဘုရားဆောင်းဖို့ခါတော့မတိတော့တွေ့ဆိုတော့တခြားပေါ့တနာနေပြီးတော့ဆက်လောက်အယုံရည်ဖြစ်တာပါပဲဒီနေ့လုံးဟာအဲ့ဒါလည်းအခြေကိုရတာများတော့အဲ့တော့စိတ်ဟာတကယ်လိုအပ်တဲ့ဓမ္မောဇမရတော့ ရှိနေတော့တာဝိရတတိသမာဓိကိုရှိတော့ကျင်းရတဲ့အာရုံနဲ့စပြီးတော့တွန်းမှာအာရုံရှိတယ်သူတို့ကလည်းဆုံးမှုတွေတော့အတိအလည်းရှိတော့စိတ်ကမမြင်ကြတော့ကောင်းခုလောကဓာတ်ကြီးကြုံတဲ့အခါမှာပေါ့လှိတ်ခံရတာဘုလိုသာရှိတဲ့ဖြစ်ဖြစ်ဝင်နေတာဘုလိုသာရှိတဲ့ဝင်တာပေါ့ ဘာမှခံနိုင်ရှိဖြစ်နေတာပါသူသူကိုယ်ကိုဒီလိုဖြစ်တာပါတော့ဆိုတော့တရားထုတ်ရတယ်ဆိုတာဘာဝိတကာယဆိုကိုယ်နဲ့နှုတ်ဒီကိစ္စရှင်းတဲ့ဖြစ်ပေါ်အကောင်ပြီးတော့စိတ်ရစိတ်ဟာလည်းပဲဖြစ်ပေါ်စီအကောင်လို့ရတာပါအတိအကျလည်းဖြစ်ပေါ်စီအကောင်လို့ရတာပါ အားကောင်းလာပြီဆိုလို့ရှိရင်သူ့ဟာအားနဲ့ခုခံအားဟာအဝယ်ကောင်းလုံးဖြစ်လာတာပဲလားအဲ့ဒါဒီနေ့ဆက်လက်ပြီးတော့ပြောပါမယ်တတ္တတရားကျိုးလို့ရှိရင်ကောင်းရပြီကောင်းရတဲ့ဆိုးရပြီဆိုးရတဲ့ဆိုးတဲ့ သက်သက်တရားကျုံးရလို့ရှိရင်ကိုယ်ကိုယ်ကိုကိုယ်ရဲ့နှုတ်ကိုထိမ့်သိဖို့ရပါလို့ဆန္ဒလည်းမရှိတော့ရှောင်ရမယ့်အရာကိုဒီရှောင်နိုင်တဲ့တတိလည်းကြောင်သွားတယ်ဝိရိယလည်းမရှိတော့အဘဝိတကာယဖြစ်တာလားခုလိုပေါ်တဲ့အာယုံမလွတ်တမ်းမှတ်ဖို့ရအတွက်ဝိရိယ၃ချက် မရှိရင်တတိယလည်းမဲ့ပြီးတော့စိတ်ဆူစီးတွေလည်းပြေသွားတော့သူတို့သုံးလို့ရှိပါမှကျမရဲ့အောင်နဲ့ဆက်ပြီးတော့ဖြစ်နိုင်တဲ့ဖြစ်ဖို့ရှိတဲ့ကိလေသာကိုသူကတွန်းလှန်နိုင်စွာရှိတာကိုကာကွယ်နိုင်စွာရှိတာဖြစ်လာလို့ရှိရင်လည်းပယ်ရှားနိုင်စွာရှိတာအဲဒါကမရှိတော့ တွန်းလှန်အားလည်းမရှိကာဝယ်အားလည်းမရှိကုစားအားလည်းမရှိဘူးဖြစ်တာတကယ်အမှန်ကိုအစစ်စစ်သိနေတဲ့ဥပဒနာဉာဏ်ကမရှိတော့စိတ်ကမငြိကျဘူးဆိုလို့ရှိရင်သဝရတံခံနိုင်အားလည်းမရှိဘူးအဲဒီလိုအခြေအနေဆိုင်နေတဲ့ပုဂ္ဂိုလ်ဟာ ပဲပုဂ္ဂိုလ်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ကြောက်ရတဲ့ဘဝပေါ်လေရရှိသွားတာပဲနော်။ဘာနဲ့တူလဲဆိုလို့ရှိရင်အပင်ကဆက်ဆက်တည်တည်နည်းနည်းလေးတွေကအပူဓာအေးဓာနဲ့မခံနိုင်ဘူး။ထိပါဓာနဲ့မခံနိုင်ဘူး။ကြည့်ကြည့်ရတယ်။ ခိတ္တကလည်းဒီတိုင်းပဲစိတ်ထားလေးချက်အာယုံအာယုံနဲ့တွေ့တဲ့အခါမုန်းကချစ်တယ်မုန်းတယ်သူကချစ်တယ်ဆိုရင်ချစ်တယ်နဲ့တွေ့ချစ်လိုက်တာမုန်းတယ်နဲ့တွေ့မုန်းလိုက်တာဘာလဲဒီလိုဆိုစိတ်ဟာဆက်တဲ့သဘောမျိုးတော့ဟုတ် ခန္ဓာကြီးဆိုတာကဝေးရောပါလေတွန့်လာအာရုံမရှိဘူးခန္ဓာအားလည်းမရှိတော့အတိညာရှိဘူးဆိုလို့ရှိရင်ပူဇာအေးတာတိတိလို့နေကြဒီဘတာမှာခန္ဓာလည်းပေါ့လေဒီလိုလေးဆိုတော့ဘာမှမခန္ဓာဘူးကျိုးအားလေးပုတ်သွားတာထိလိုက်တာလည်းလက်ထိလိုက်တာလည်းပုတ်သွားတာလည်းရှိတာပါသမားဒီတော့က တွန်းအားနဲ့ခုခံမရှိသေးဘူးဆိုလို့ရှိရင်စိတ်ဟာပုတ်တာပဲအပုတ်တက်ကြီးဝင်လာလောဘအပုတ်တက်ကြီးအထူးသဖြင့်စိတ်ပြည့်စိတ်ဆိုးမုန်းဆိုးတဲ့စိတ်ပုတ်တွေဟောရဲ့အဲ့ဒါတွေဝင်လာတော့ဒီဒီလူတွေမှာရှိလိုက်လို့ရှိရင်ပုတ်တော့ပြည့်စည်တော့စိတ်ကပြည့်စည်တော့တာတော့ ဒီသဘောသားလေးကြီးကြည့်ပြီးတော့ဗောလေမိမိရဲ့စိတ်ကိုတွန်းမှအားကြီးထည့်ပြီးတွန်းလာနိုင်တော့အောင်လည်းအခြေခံကြည့်ရရင်ပုံမှာစိတ်ဆက်ရက်တည်ပြီးတော့ဗောလေတွန်းလာအောင်ဖြည့်ပြီးပြီးတော့ခုခံအားလည်းဖြည့်ပြီးဟောဒီပြိဿတရားကအဲ့ဒါတွေ့အမခံတယ်သိကောင်းလားသူအားထုတ်လို့အဖြစ်ကိုအဖြစ်ချက်ကိုခတ်တတ်တဲ့ကြည့်ရလာပြီဆိုလို့ရှိရင် ခုနတစိမ့်စိမ့်နဲ့ပေါ့လေကောင်းတဲ့အရာတွေတွေ့တာပေါ့ညင်ကောင်းရင်မဟုတ်စိတ်ပြီးတော့အေးပြီးတော့ခါတော့ကောင်းနေတာပေါ့ဆိုတော့ဒီကောင်းတယ်လည်းမကြည့်သေးဘူးကာမဂုဏ်ချမ်းသာအစာကာမဂုဏ်အစာပေါ့လေဒီအာယုံရလိုက်တာပေါ့လေဟိုဟာဟိုတော့မမက်တော့ဘူးကာမဂုဏ်ချမ်းသာတော့ တရားချမ်းသာတွေမဲ့လာတယ်ဒါလေးဆွဲတယ်တရားသူတွေထင်မှတ်တယ်အဒီခါမှာဆရာကောင်းတွေနဲ့တွေ့ဖို့တိတ်ရည်ကြီးဆရာကောင်းတွေကဒါကောင်းတော့ကောင်းပါလေတကယ်ကောင်းရင်ဟုတ်သေးဘူးဆိုတော့ဆက်အားထုတ်လို့ရှိရင်နောက်တစ်ဆင့်ရင်ကောင်းတွေ့နေသေးတယ်ဆိုတာပါလေအားပေးလို့ယောဂီကလည်းဆရာကိုယုံကြည်ပြီးတော့ဆက်အားထုတ်လို့ရှိရင် ရေကောင်းဆိုတာရလာတတ်ပါလားဒီသိအားရတဲ့ပတိကောင်းလို့လည်းမဟုတ်ဘူးညီညီညီကောင်းတဲ့ကောင်းလို့လည်းမဟုတ်ဘူးတဆုံဆုံနဲ့ကောင်းတဲ့အကောင်းလို့လည်းမဟုတ်ဘူးရင်းပြီးတော့ကောင်းတာပါလို့ဒီပဒနာအရင်လိုက်ရောက်လာလို့ရှိရင်အဲ့ဒီညီကောင်းညီကောင်းရတာပါလို့က ဥပေက္ခကောင်းဆိုတာပေါ့ဥပေက္ခသမာဓိလို့လည်းခေါ်ပါတယ် equanimity ဆို equilibrium ဆိုတာပေါ့လေဟာမျိုးပေါ့အဲ့ဒီအဆင့်ကိုရောက်လာတတ်ပါတယ်ဒီနေ့အဲ့ဒီငြိမ်ကောင်းတဲ့ဂုဏ်ကြီးလေးတွေကိုစာတုနဲ့လက်တွေ့နဲ့ဖော်ပြပါမယ်စိတ်ကောင်းကိုခေါ်တဲ့အပ္ပတိသုခ အကောင်ရပြီးတဲ့ပုဂ္ဂိုလ်ဟာစိတ်လုံးရှိလို့ရှိရင်အဲဒီစိတ်ကောင်းရဲ့စိတ်ကောင်းချမ်းသာလေးတွေတစ်ဖြည်းဖြည်းဖြည့်နေပြီးတော့ကြောက်ွယ်သွားရပါတယ်။တစ်ပင်းညာရောက်ဒီအဲဒါကြီးကြောက်ွယ်သွားရတာပါ။ခန္တိစုကခေါ်တဲ့ရင်းကောင်းချမ်းသာနဲ့အလုံးကြီးကသွားတဲ့ တစ်ပိုင်းညာရောက်သွားပြီဆိုလို့ရှိရင်အဲ့ဒီငြိမ်ကောင်းချမ်းသာရရတော့ပါတယ်အဲ့ဒီချမ်းသာကိုတော့အင်္ဂါ6မျိုးနဲ့ညီမျှတဲ့အင်္ဂါ6မျိုးနဲ့ပြည့်စုံတဲ့သုံးရစွာရှုမှုတဲ့ပါဠိလိုတော့သလင်ကုပ္ပခါလို့ခေါ်ပါတယ်သ သံဃဥပ္ပခာချုပ်ရိုးသောအစိတ်ပိုင်းအင်္ဂါနဲ့ပြည့်စုံတဲ့ပညာစွာရှုဖို့အဲဒါရင်ကောင်းခေါ်ပါတယ်ကွာပုံစံထုတ်ရမယ်ဆိုလို့ရှိရင်အမထုတ်ခင်ကဒီလိုထိထုတ်ဖို့မရှိဘူး ခြေခံတရားတော်ကိုရှိရှိမှဖို့ဆိုတော့ဝေးရောအထုခမှလည်းပဲသိပြီးတော့ဉာဏ်တက်သေးဘူးအထုကတော်တော်လေးအသားကျလာပြီဆိုလို့ရှိရင်ခုနပြောခဲ့တဲ့ဒီစိတ်ကောင်းလေးကြီးဟင်းဉာဏ်ကောင်းလေးစိတ်ကောင်းလေးအဲ့ဒါချော်ပြီးတော့ဉာဏ်ကောင်းရောက်လာတာအဲဒီခါမျိုးမှာ သိက္ခုနာတုဝါဒိသောဝါဒေဝစုနောဟောတိနတ်တော်ဝနောဒီမျက်စိဖြင့်မြင်ခြင်းအရှိအယုတစ်ခုကိုမြင်သွားရင်သလဘဘအယုလေးကြီးမြင်တဲ့အခါလည်းပဲစိတ်တည်တက်ကြွပြီးတော့တဏှာနဲ့စိတ်ခင်ဆွဲလန်းတာလည်းမရှိတော့မြင်တော့လည်းမြင်နေတာပဲ မုန်းကြတဲ့တွေ့လည်းပဲစိတ်ကြက်စိတ်ဆိုမုန်းရောဟုဒေါသဒေါမနတာတွေဒါလည်းမရှိပါဘူးဥပက္ခကဝုဟတိတဲ့အဲ့ဒီကောင်းဆိုးအာယုနှမျိုးပေါ်မှာပိဿတ်စွာရှိရဲ့ဟိုလည်းမလိုက်ဒီဘက်လည်းမလိုက်ပါဘူးလောဘပိစ္ဆာအုပ်ပဲလည်းမလိုက်ဒေါသပိစ္ဆာအုပ်ပဲလည်းမလိုက်တော့ဘူးလေကွာရှားပေါ်လေတော့သိကြတယ် ဘာဖြစ်ဖြစ်ပါလဲဆိုလို့ရှိရင်သတ္တောသမ္မဇာတော့တတိယအရှိန်ကောင်းပြီးတော့သူကလည်းသူဆွေးနွေးစွာမှတ်သွားလို့ပါပဲတတိယခံကန့်လို့ပါပဲတတိခံကန့်တော့အတိရလည်းပဲခံကန့်တာပါပဲအတိရှိတော့အလိုလိုကြုံရတဲ့အာရုံတွေကိုခံစားဖို့တွန်းလှန်ပြီးသားဖြစ်သွားတာအတိရှိတော့စိတ်ကရည်ကျတော့ ခွင့်အားကြီးရှိပါလေအဲဒီခါမျိုးမှာသာဝရဆိုအဲဒီယောဂီပုဂ္ဂိုလ်ကိုကိုယ်ကြည့်ချီးကျူးထားပါလေရလာစိတ်တမျိုးနဲ့မချဘူးတဲ့အဲလိုမျိုးဖြစ်နေတဲ့အခါမှာဒါကညီမှုနဲ့ဆက်ပြီးတော့ဝင်စားပြီးတော့လောဘပဲမလိုက်ဘူးစိတ်ပြည့်စီဆိုပြီးတော့ဒေါသပဲမလိုက်ဖဲနဲ့ အများအားတတိရှိတော့အကြည့်ရလည်းပဲကပ်ကပ်နေလို့ဒုက္ခဆိုရှုပုံပေါ့လေရဟနာစိတ်ကမချတဲ့အစိတ်ကရှုမှတ်ကမှဆိုကြည့်ပါလေဝန္တာမဖက်စိတ်မပြည့်ရှုတဲ့လေကြီးနေတာရဟနာကိုယောဂီရှင်ရှုလို့ဖြစ်နိုင်ပြီအဲဒီယောဂီကိုအဲဒီလိုကိုကြည့်ရှိကြည့်ထားပါလေအဲဒါဟာဒီမှုနဲ့ဆက်ပြီးတော့ ဒီမှာတစ်မျိုးနဲ့ပြည့်စုံတဲ့သုံးရစွာရှုပုံတစ်မျိုးပါပဲဒီအောင်ရှုရင်လို့ဒီမှာရဲ့ဝန်တာကဒီနောက်ဘုဒေါသနဲ့ပါလိမကြိုက်တာသုံးရစွာရှုပြီးဒီရပြသုံးရစွာရှုရပြီးတော့ကြည့်ကြည့်နေပြီဆိုလို့ရှိရင် လွတ်မြောက်စွာရှုနိုင်မှုဖြစ်တယ်လို့ဟောဒီသို့တူသောတိနာသတ္တသုတ်တော်ဟာနိဝသုနောဒီနတ်တော်မနောဥပ္ပခကောဝေရတိသရောသမ္ပါဇာနောစသည်ဟောနှာခေါင်းနဲ့နာနဲ့ကရှားနဲ့စားကြည့်တဲ့အခါကိုယ်နဲ့ကြည့်ကြည့်တဲ့အခါစိတ်ကူးကြည့်တဲ့အခါပြောမှလည်းပဲအမြင်မပြအမှတ်ကအရှိရလို့ရောအမှတ်အရှိရတော့ တိတိတိတိနေတော့ကျုံရတဲ့အာရုံ၆ပါးနဲ့ပတ်ပြီးတော့ဘာမှမထူကြတော့ဘူး။ဘယ်ရဆိုရှိတော့တာတော့တက်တော့တက်တာလေးသွားတော့တာပဲ။ရဟန္တာပုဂ္ဂိုလ်လည်းမရှားဘူးလို့ဒီလိုဆိုရတယ်။အဲဒီလိုဘယ်ရဆိုရှုမှုမျိုးကိုစလည်းကိုပက္ခလို့ခေါ်ရတယ်။ဒီချာဆုံးဥပမာပြောရမယ်ဆိုလို့ရှိရင် ကတုလေးထုတ်လာပြီးတော့စစ်ကောင်းကောင်းနဲ့ပေါ့လေလမ်းကျယ်ကျယ်ဟိုင်းဝေးလိုနေရာမျိုးအတိုက်ခစ်ကလည်းမရှိလုံးလုံးလတ်လတ်ကြီးပေါ့လေတက်တော့တက်တာမောင်းသွားတယ်ပေါ့လေတက်တော့တက်တာကြီးသွားတော့တာပဲဒီတော့ဘုရားဆိုရှုမှုကခုနဉာဏ်ကောင်းစိတ်ကောင်းအစဘုံရဆိုတာတာတယ်ဆိုတာပေါ့လေ အဲ့ဒီချမ်းသာကိုရနိုင်တယ်ဆိုတာပေါ့လေဒုက္ခတော့ချမ်းသာတော့မဟုတ်ဘူးဒါပေမဲ့လို့သန်တိဇဝရှိပါတယ်ဆိုတော့ဒါဒေါသမောအသေးစားလေးတွေမှာလှုပ်ရှားခြင်းရှိပဲလေပြင်ပြီးတော့ကောင်းတယ်လို့ဆိုပါတယ်နောက်ရင်ကာသာတွေဒီကိုနိမတိဥပက္ခာဒါတွေစိတ်ဝင်စားကြတယ်ဒါတွေလည်းရှောက်ခွကြတယ်မျက်လုံးကြတယ်ဆိုတာပေါ့လေ သူတို့ဥပိ္ပခာဆိုတဲ့ဟာဘယ်လိုဟာလဲတော့မသိရပါဘူးဘယ်လိုဖြစ်စေဘူးတရားထုတ်တဲ့အခါမျိုးမှာတော့ခုလိုဝတ္တနာဥပိ္ပခာမျိုးကတော့ဒီဝလည်းကောင်းဆက်မှရလည်းကောင်းသင်ကြားတဲ့အတိုင်းတိတိကျကျလုပ်ပြီဆိုလို့ရှိရင်တော့ဒီလိုအရှင်ရောကိုတရေသုံးပါနဲ့တော့မှရလောက်ပါတယ်တော့ အစစအရာကိုလည်းကျမကြီးကောင်းအရွယ်လည်းကောင်းဒီကြိုးစားလို့ရှိရင်ပြောတဲ့တိုင်ကြိုးစားလို့ရှိရင်မရဘူးဆိုလို့ရှိရင်တော့သူ့မှာတော့စောင်းတစ်ခုတော့ချို့တဲ့နေပြီဆိုတာပြနေပါတယ်။ဘာချို့တဲ့တယ်ဒီစိုက်ချက်ကိုတိတိကျကျစိုက်လာဆောင်ရလား။ကမ္ဘာသာစာကြီးအနိကသုံးတဲ့ရက်ကိုလည်းပဲလေးလေးစားစားလုပ်ပါရလား။ နောက်တိုင်းတည်ပြီးပေါ့လေအပေါ်ကြီးအတွေးခေါ်ကြီးကြားနေသလားဆိုတော့ထိုင်ထခွေးစားအလုပ်ရှားသူမလို့ရှိတာကလုတ်ကြလားအမှတ်ရှိကြလားဆိုတော့ကိုကိုကိုပြန်ပြီးတော့မေကုန်းထုတ်ဖို့လိုပါတယ်ကိုကိုမေကုန်းထုတ်လို့ရှိရင်အဖြေကတော့ရတတ်ပါတယ်အဲဒီတိုင်စူးစမ်းအားထုတ်လို့ရှိရင် ကိုကိုလိုလို့ရှင်းချက်ကြီးဟာဝတ်တွေပြီးလို့ရှိရင်ခါသာဆက်တော့တက်တော့လိုတာဖြစ်တော့ဖြည့်သွားတာပဲအထူးသဖြင့်လွဲတာလေးတွေရှိနေလို့ရှိရင်တဲ့ပြီးလို့ရှိရင်တိပ္ပံလမ်းကြောင်းဖြောက်သွားတော့ပါပဲအဲဒီစိတ်ကြိုးစားအထုလိုက်ကြပါစေလို့ဘုရားဆရာမဆက်ပြီးတော့ပြော သာဓုသာဓုသာ